ဒီနေ့2021ခုနှစ်ဧပြီလ18ရက်တနင်္ဂနွေနေ့သေရဝဒဓမ္မကပ္ပဏလမ်းစဉ်ဒုတိယကြိမ်မြောက်ဇူနဲ့တရားစခန်းလောက်တော့နှစ်တကူတရားစခန်းဒီနေ့ကတတိယမြောက်နေ့ဖြစ်သွားပြီဒီနေ့မှာဟောဖို့ဘုန်းကြီးတို့ကျင်ညာတာကသီလမက်ခင် သီလမဂ္ဂင်နဲ့၃ပါးရှင်သီလမဂ္ဂင်ပိုင်းမှာတမ္မာဝါစာနဲ့နဲ့တမ္မာကမ္မတာသင်ပေးဖို့ဒီလိုပြောတာဒါတွေကတော့တွဲပြောရတာပါသီလမဂ္ဂင်ရဲ့အနေနဲ့ခွဲလိုက်တာရှိတာမက္ကဆိုလမ်းပေါ့ဗျာလမ်းကကောင်းတဲ့နေရာသွားတာလဲလမ်းပဲမကောင်းတဲ့နေရာသွားတာလဲလမ်းပဲဒီလမ်းကြောင်းနဲ့သွားတာကောင်းတဲ့နေရာသွားခြင်းသလားမကောင်းတဲ့နေရာသွားခြင်းသလား ကောင်းတဲ့နေရာသွားရင်တော့ကောင်းတဲ့အလုပ်တွေလောပြောရတော့တို့ရကြံတော့မကောင်းတဲ့နေရာရောက်ချင်မကောင်းတဲ့နေရာသွားဖို့ဆိုမကောင်းတဲ့အလုပ်တွေအပြောတွေမကောင်းတဲ့အတွေးတွေဒါတွေလောရတော့ပေါ့ဗျဒီနေ့ပြောချင်တာကမကင်ကောင်းတဲ့လမ်းစဉ်တွေပေါ့ဗျာမကင်၈ပါးမကင်၈ပါးဘုန်းကြီးတို့ကဘယ်လိုခွဲကြလဲဆိုသီလမကင်က၃ပါးသမာဓိမကင်က၃ပါးပညာမကင်က နှစ်ပါးဆိုဒီလိုပြောရတော့သီလမဲ့ခင်၃ပါးသမာဝါစာသမာကမ္မရာသမာစီဝသမာရိမဲ့ခင်၃ပါးသမာတတိသမာသမာဓိသမာဝါယမပညာမဲ့ခင်နှစ်ပါးသမာဒိဋ္ဌိသမာသင်္ကပ္ပသီလမဲ့ခင်၃ပါးကိုဒီနေ့ပြောရမယ်ပြောတဲ့နေရာမှာလဲသူတို့နှစ်ခုကတော့တွဲပြောရတာပေါ့နော်ဒီမှာတော့ဘုန်းကြီးတို့ရက်တရတော့ခွဲတာ ဒီသီလမဲ့ခင် သုံးပါးဘုန်းကြီးတို့ကစေတသိက်တူပါလေဘိုင်ပြောတဲ့ခါကျဝိရတိသုံးပါးလို့လည်းခေါ်တယ်ဝိရတိဆိုရှောင်ကျင်ရတဲ့တရားတွေပါအဲတော့တမ္မာဝါစာတမ္မာကမ္မလတမ္မာဇီဝဒီမဲ့ခင်နဲ့နားလည်ခြင်းဘုန်းကြီးကဒုစရိုက်7ပါးကိုအရင် နားလည်အောင်လုပ်ရတယ်ဒုစရိုက်7ပါးဆိုခဏနာကြားနေကြပါမယ်ကာယဒုစရိုက်3ပါး သူများတက်တွေတတ်တာသူများပစ္စည်းတွေခိုးတာသူများတားများတွေဖောက်ပြန်ဆော်ကားတာဒါကဒုစရိုက်ပေါ့နောက်ဝစီဒုစရိုက်၄ပါမဟုတ်မမှန်တာတွေပြောတာရန်ရန်ဆန်ကြံကြံထဏမာမထဏနဲ့ပြောတာတယောက်နဲ့တယောက်ရန်လိုတဲ့ရန်တိုက်တဲ့စကားပြောတာအကျိုးမရှိတဲ့စကားပြောဝစီဒုစရိုက်က၄ပါပေါ့နောက်မနောဒုစရိုက်၃ပါ ဒါလေးမှတ်ထားဖို့ဒါတော့ကြားဖို့နောက်ပါရှိမေ့မေ့တိတ်တတ်တယ်အဘိဇာသူများပစ္စည်းကိုမတရားလွတ်ချင်တာသူများပစ္စည်းကိုကိုယ်ပစ္စည်းဖြစ်အောင်ဤမျိုးစုံနဲ့ကြမ်းနေတဲ့သဘောပဲလောဘပဲဖြာပါတာသူများကိုတတ်ချင်တယ်ဖြတ်ချင်တယ်ညှင်းဆဲချင်တယ်နှိပ်စက်ချင်တယ်အဲ့လိုမျိုးဟာဖြာပါတာပဲပြီးတော့မိစ္ဆာဒိဋ္ဌိအယူဆအတွေးခေါ်တွေမှားတာ အလူလောက်တာကြုံဖြစ်ဘူးအမေဖြစ်ဘူးဖေးမရှိဘူးဒါမျိုးတွေယူဆအဲ့ဒါမျိုးဟာဒုစရိုက်တမမိစ္ဆာဒိဋ္ဌိလို့ခေါ်တယ်ဒီတော့ကာဒုစရိုက်က3ပါဝစီဒုစရိုက်က4ပါမနောဒုစရိုက်က3ပါပေါ့ဒါကဏ္ဍပြောတာရှိပါတယ်များသောအားဖြင့်ဒီကာဒုစရိုက်တို့ဝစီဒုစရိုက်တို့ကစေတနာပါမကံမြောက်တယ် တတ်လို့တဲ့စိတ်ရှိမယ်ခိုးလို့တဲ့စိတ်ရှိမယ်အဲ့ကြမှာကံမြောက်တယ်ကံမြောက်တယ်ဆိုတော့ကြိုးပေးတာပေါ့နော်တတ်ချင်းကြောင့်သူဟာမကောင်းတဲ့ပုံပွားရောက်မယ်ခိုးခြင်းကြောင့်မကောင်းတဲ့ပုံပွားရောက်မယ်အဲ့ဒါပဲကြိုးပေးတော့ကံမြောက်တယ်လို့ပြောတယ်အဲ့ဒီထဲမှာတတ်တာတို့ခိုးတာတို့ကာယတုစိုက်တို့ဝစီတို့စေတနာပါတယ်တတ်လို့တဲ့စေတနာ ခိုးလို့တဲ့စေတနာအဲ့ဒါအဓိကပဲအဲ့ကြမှာကံမြောက်တယ်စေတနာပါမကံမြောက်တယ် အဲ့ဒီမှာစေတနာမဟုတ်ဖက်နဲ့ကံမြောက်နေတာမနောဒိဆိုင်သုံးပါပဲအဘိဇာသူများပစ္စည်းကိုမတရားလို့ခြင်းမှုနဲ့မျိုးမျိုးကြံနေတာပဲမတရားလို့နော်အဲ့ဒါမတရားလို့ခြင်းတာမတရားသိမ့်ပိုက်ခြင်းတာမျိုးအဲ့ဒါစေတနာမပါဘူးပြတက်တက်ပဲလောဘနဲ့ကြံနေတာပဲအဲ့ဒါလေကံမြောက်တယ်ဒါကြောင့်မနောဒိဆိုင်သုံးတာ သူများကိုတတ်ချင်တယ်ဖြတ်ချင်တယ်တတ်တယ်ဖြတ်တယ်ဒါလည်းကံမြောက်တာပဲစေရဏပါပြီမလို့ကံမြောက်တယ်တတ်မှာမဟုတ်နော်တတ်ဖို့ရဲ့ကြံစီစိတ်ကူးနေလည်းပဲကံမြောက်တယ်ဒေါသနဲ့တွေးနေတာတွေလောက်နေတာတွေကံမြောက်တယ်မိစ္ဆာဒိဋ္ဌိအယူဆတွေမှားတယ်လူရတဏ္ဍာအကျိုးမရှိဘူးကိုကိုယ်လည်းမလုပ်သူများလုပ်တာတွေလိုက်ပိတ်ပင်တာမျိုး မေပင်မရှိဘူးကိုကိုယ်တိုင်လည်းမယူဆဘူးသူများကိုလည်းမယူဆအောင်လိုက်ပြောတာမျိုးအဲ့ဒါစေတနာမဟုတ်ဘူးဗျဒါမြဲသူကံမြောက်နေတယ်အဲ့ဒါမျိုးမှတ်တာနော်စေတနာမဟုတ်ဘဲနဲ့ကံမြောက်နေတဲ့တရားတွေကုသိုလ်ဘက်မှာလည်း၃ပါးရှိတယ်အကုသိုလ်ဘက်မှာလည်း၃ပါးစေတနာမဟုတ်ဘဲနဲ့ကံမြောက်တဲ့တရားများကိုမေးခဲ့လို့ရှင်ဘုရားဘာသာအနေနဲ့မှတ်ထားမယ်အကုသိုလ်ဘက်ကじゃဒုစိုက် ၃ပါးမနောထုစရိုက်၃ပါးပဲအဘိဇာပြာပါဒမိစ္ဆာဒိဋ္ဌိကုသိုလ်ဘက်မှာလည်းဒီတိုင်းပဲစေရနာမဟုတ်ဘူးကံရောက်တယ်သူကြပြောင်းမြန်ပေါ့ဗျအနာဘိဇာအာလောဘအပြာပါဒအာဒေါသမိစ္ဆာတမ္မာဒိဋ္ဌိကောင်းတဲ့ယူဆရှိတာတွေပေါ့အဲ့တော့ဒီဒုစရိုက်7ပါးကိုပထမကိုကနားလည်ထားတယ် အဲ့လိုနားလည်မှခုနတမ္မာဝါစာတမ္မာကမ္မရာတမ္မာဇီဝဆေဝိတ္တိသုံးပါးကိုနားလည်အဲ့ဒီ do side 7ပါးနဲ့ပတ်သက်ပြီး do side ပဲပြောအောင်ပေါ့ဗျာမကောင်းတာတွေလောက်တဲ့အကျင့်စရိုက်တွေအဲ့ဒီ do side တွေကိုဘုန်းကြီးတို့ကဘယ်လိုအသက်မွေးမှုနဲ့ဆိုင်တာမဆိုင်တာအဲ့လိုနှမျိုးခွဲကြည့်ရမယ် do side 7ပါးလောက်တဲ့အခါမှာအသက်မွေးမှုနဲ့ဆိုင်တာရှိတယ်ကိုကဒါတွေနဲ့ပတ်သက်အသက်မွေးအောင်အသက်မွေးအောင်ကြောင်းလုံးနဲ့အသက်မွေးနေတယ်ဒီလိုကတစ်မျိုး ဒီဒုစရိုက်7ပါးလို့တော့အသက်မွေးမှုနဲ့မဆိုင်ဘူးမဆိုင်မနဲ့ဒုစရိုက်ပြုတာတစ်မျိုးပေါ့အဲ့ဒါမျိုးနှစ်မျိုးခွဲကြည့်ဥပမာဆိုပါတော့သူတို့များအသက်တွေကိုတတ်တဲ့နေရာမှာသူ့ပစ္စည်းကိုလိုချင်လို့သူ့တပ်ပြီးပစ္စည်းကိုလိုချင်လို့သို့မဟုတ်ကိုယ်ရာလူအနာခိုင်မြဲဖို့ပြီးမြဲဖို့ဒါမှမဟုတ်သူများကိုယ်ငွေပေးခိုင်းတယ်ငွေလိုချင်လို့ဖြစ်လို့ ဖြစ်တတ်တယ်။သို့မဟုတ်တန်ခါမဟုတ်ဆုံးလို့ပြတန်မွေးနေလို့တတ်တယ်။ဒါကြတော့ကိုယ့်ရဲ့အသက်မွေးဝမ်းကြောင်းနဲ့ဆိုင်သွားတယ်။ဒီလိုတတ်မှုတွေကြတော့အသက်မွေးမှုနဲ့ဆိုင်တဲ့ဒါပါဏာတိပါဒကာထုဆိုင်ဖြစ်သွားတယ်။အဲအဲ့ဒီလိုပစ္စည်းတစ်ခုခုပေါ့အာယာရုအာနာပစ္စည်းငွေတစ်ခုမမျှော်လင့်မနဲ့တက်တက်မုံလို့တတ်တာရှိသေးတယ် အဲ့ဒါကြတော့အသက်မွေးမှုနဲ့မဆိုင်ဘူးဗျာအသက်မွေးမှုနဲ့မဆိုင်တဲ့ဂါတုစရိုက်ပဲအဲ့လိုမှတ်ထားမယ်နော်ခါကျအသက်မွေးဒီငွေကြေးရဖို့ကိုကိုအသက်ရှင်မှုအတွက်တနည်းရာထုအာနာဒီမြဲရေးအတွက်ပစ္စည်းရဖို့ငွေရဖို့ကိုအသက်မွေးဝမ်းကြောင်းဖြစ်လောက်ကံလို့တတ်တာတစ်မျိုးတမွေးဝမ်းကြောင်းနဲ့ဆိုင်မှုတတ်တမုံလို့တတ်တာတစ်မျိုးအဲ့လိုနှမျိုးခွဲမယ်တော့ ဒီ do strike တွေအဲ့လိုနှမျိုးနှမျိုးခွဲစီခြင်းလို့ပြောနေတာတမွေးမှုနဲ့ဆိုင်တဲ့ do strike ကတစ်မျိုးတမွေးမှုမို့တက်တက်လောက်တဲ့ do strike ကတစ်မျိုးအဲ့လိုနှမျိုးခွဲခိုးတာပဲဖြစ်ဖြစ်သူများသားများဆော့ကားတာပဲဒီတိုင်း now ဝစီတုဆက်နည်းနည်းလေးပြောပါဦးဝစီတုဆက်ကကြတော့သက်မွေးမှုနဲ့ဆိုင်တဲ့ဝစီတုဆက်ကဘာလဲဆိုတော့ပစ္စည်းရလုံမှုအတွက် မတရားရှင်းနေလိုက်တာပေါ့မတရားတက်တည်လိုက်တာဒီလိုလိုက်တဲ့အတွက်ကိုပစ္စည်းရမယ်ငွေကြေးရမယ်ဒါမျိုးပေါ့မမမကံပြောဆိုရင်ပိုက်ဆံရဖို့အတွက်ဒါမျိုးတွေအဲ့ဒါကြတော့အသက်မွေးမှုနဲ့ဆိုင်တဲ့ဝစီတုစတိုင်ပဲဒါကတည်းကကြာရင်လေအဲ့ဒီလိုအသက်မွေးမှုနဲ့ဘာမှမဆိုင်ဘူးဘာပစ္စည်းမှလိုလိုချင်လို့လောက်တော့တက်တက်လိန်ပြောနေရတယ်ရှိသေးတယ် တက်တက်ရန်တိုက်တာတက်တက်ကြံ့ကြံ့ထန်ရိုင်းဆိုင်ပြောနေတာပဲမမှန်တဲ့စကားမမှန်တဲ့အကြောင်းရမယ်အဲ့ဒါကြတန်မိုးအကြောင်းနဲ့မဆိုင်တဲ့ပစီတိစိုက်ပဲဒီတော့အဲ့လိုအသက်မွေးချမ်းနဲ့အသက်မွေးမှုနဲ့ဆိုင်သည်ဖြစ်စေမဆိုင်သည်ဖြစ်စေပေါ့ဗျာကာယဒုစဝစီဒုစက်များမှရှောင်ကျင်းနေရင်တော့ဒါဝိရတိလို့ခေါ်ပါတယ် ဝိရတိဆိုတာရှောင်ကျင်တာသူကြတော့ဝိရတိကြတော့အတမွေးမှုနဲ့လည်းဆိုင်ရင်ဆိုင်မယ်မဆိုင်ရင်လည်းမဆိုင်ဘလိုနည်းနဲ့ပြည်ပြီးသူကရှောင်လိုက်တာပဲအဲ့ဒါကိုဝိရတိလို့ခေါ်တယ်ဥမာဆိုတော့တတ်တာပေါ့တတ်တဲ့ခါမှာသူ့အသက်ကိုတတ်ဖို့ကကြုံလာတယ်ဟုတ်လားကိုကထမင်းကလည်းပေးလိုက်တယ်တတ်ဖို့ကြုံလာတယ် ဒါမတတ်တော့ပါဘူးလို့ရှောင်ကျင်လိုက်ရင်ဒါဟာပါဠိဘာသာသက်မွေးဝမ်းကြောင်းနဲ့ကြုံပေမဲ့လို့ဒီတက်ခွင့်ကြုံမဲ့လို့ဒီပါဠိဘာသာမှုမလုပ်ဘူးနော်အဲ့တော့သက်မွေးဝမ်းကြောင်းနဲ့မဆိုင်ရင်တော့ဒါတမကမ္မတဝိရတိပေါ့သက်မွေးဝမ်းကြောင်းနဲ့ဆိုင်တော့ဒါကိုယ်လောကဒါလောက်ကိုလောက်မမလုပ်လို့မရဘူးဒီတည်းကရှောင်လိုက်တာကြဒါသက်မွေးဝမ်းကြောင်းနဲ့ဆိုင် ဒါကတော့တတ်မှုပေါ့လိမ်မှုတွေကြမ်းကြမ်းထန်ထန်ပြောမှုတွေလည်းဒီတိုင်းပါပဲဗျာမူသားစကားပြောခွင့်ကြုံတယ်ကြုံပြီမလို့မပြောတော့ပါဘူးလို့ဒီလိုရှောင်လိုက်တာအဲ့ဒီပြောခွင့်ပြုကြုံတဲ့စကားဟာခွန်ကြီးတို့တတ်ဘဝအကြောင်းနဲ့မဆိုင်ဘူးဆိုတမ္မာဝါစာဝိရတိပေါ့တတ်ဘဝအကြောင်းနဲ့ဆိုင်တော့တမ္မာအာဇီဝလို့ဒီလိုခွဲတယ်ဗျနော်ခုနလည်းတတ်မှုလည်းဒီတိုင်းပဲ တတ်ခွင့်ကြုံတယ်ဟောမတတ်တော့ပါဘူးလို့ဒီလိုရှောင်ကျင်ရင်ဒါသမ္မာကမ္မန္တနော်အတ္တမောဟံကြောင့်နဲ့မဆိုင်ရင်သမ္မာကမ္မန္တဝိရတိအတ္တမောဟံကြောင့်နဲ့ဆိုင်ရင်တော့သမ္မာအာဇီဝဝိရတိနော်ဒီဟာပဲထပ်ခွဲရအောင်နော်အာဇီဝဆိုတာကတော့အတ္တမောဟံကြောင့်နဲ့ဆိုင်တဲ့ဝိရတိမျိုးကိုဆိုလိုတဲ့သမ္မာအာဇီဝသမ္မာကမ္မန္တသမ္မာသမ္မာဝါစာတို့ကြတော့ တန်ဖိုးကကြောင့်တော့မဆိုင်ဘူးတက်တက်ရှောင်ကျင်တဲ့သဘောပဲဒါလေးမှတ်ထားပေါ့အဲဝိရတိမဟုတ်တဲ့အရာတွေလည်းရှိသေးတယ်ဆိုပြီးတော့စာပေကျမ်းစာများမှာပြောတယ်ရှောင်ကျင်စရာမပါဘူးရှောင်ကျင်စရာမရှိဘူးအဲကောင်းသောစကားကိုပြောပြောဆိုတဲ့နေတဲ့အခါလို့မုဒ္ဒဝရဝိရမတိတိခဗဒံသမารိယာမိ အဲ့ဒီသီလတွေဆောက်တည်ထားတဲ့အခါအဲ့ဒီအခါများမှာတမ္မာဝါစာ ကောင်းသောစကားကိုပြော ကောင်းသောစကားလို့ဆိုနိုင်ပါတယ်ဒါကုသိုလ်စေတနာတွေလည်းပါတာပေါ့နော်ရှောင်ကျင်စရာပြည့်မရှိတဲ့အလောက်ကံများကိုလုပ်နေတဲ့အခါလို့ဒါနပြုနေတဲ့အခါလူရတန်းနေတဲ့အခါသီလတွေစောင့်တည်နေတဲ့အခါ မပါဏိပါရောဂရမဏိတေခဗရံသမားတွေဒီလိုသီလဆောက်တည်လိုက်တယ်ဖះတွေရှ िख ိုးတယ်ဖះတွေကြောတယ်တရားတွေနာတယ်အဲ့ဒီကောင်းတဲ့အလုပ်တွေလုပ်နေတဲ့ခါမျိုးတွေမှာဒါတမကမ္မတကောင်းတဲ့အလုပ်လို့ဆိုနိုင်တော့ဘူးအဲ့ဒီကောင်းတဲ့အလုပ်တွေလုပ်နေတဲ့ကုသိုလ်စေတနာတွေပါတာပါပဲဒါတော့ဒီမှာဘုန်းကြီးတို့ဘာနားလည်ထားဖို့လိုလဲဆိုတော့ဗုဒ္ဓဘာသာမှန်ရင်တမအာဇီဝ ကောင်းတဲ့တမိုးဟန်ကြောင်းမကောင်းတဲ့တမိုးဟန်ကြောင်းဆိုတာရှိတယ်ကောင်းတဲ့တမိုးဟန်ကြောင်းတွေကိုသိထားဖို့ဆိုမကောင်းတဲ့တမိုးဟန်ကြောင်းတွေဗုဒ္ဓဘာသာမှာမလို့ရဘူးဆိုပြီးတော့ဘုရားဟောထားတယ်အင်္ဂုတ္တပစ္စကနိဘောဝနေစာတုံးပါပေါ့အဲ့ဒီမှာဘာဟောတာလဲဆိုဘုရားတရားတန်ခါယန္နာသုံးပါးကိုကိုယ်ွယ်ရှိကတဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ပါဠိစာပေမှာဥပါဒကာလို့ခေါ်တဲ့တကာကို ဒကာကြတော့ဒကမကြတော့ဥပါတိကာမပေါ့ဖရာတရားတန်ခါပေါ်မှာယုံကြည်တဲ့ဒကာဒကမမျိုးဒကာဆိုဥပါဒကယုံကြည်တဲ့ဒကမဆိုဥပါတိကာမလို့ခေါ်တယ်ဒကာဒကမလို့ဒီနေ့ဒီနေ့အခုတော့ခေါ်ပါတယ်အရင်တုန်းကတော့ဥပါဒကဥပါတိကာမဒီလိုခေါ်တယ်ယန္နာသုံးပါးကိုကိုယ်ွယ်စိကတ်တတ်တဲ့ပုဂ္ဂိုလ်ကိုဥပါဒကယန္နာသုံးပါးကိုကိုယ်ွယ်စိကတ်တတ်တဲ့ပုဂ္ဂိုလ်ကိုဒကမကိုဥပါတိကာမနော်အတူတူပါပဲ ဒီနေ့ခေါ်တာတွေပြောင်းသွားဒကာဒကမဆိုပြီးခေါ်တယ်အဲ့ဒီယန္နာသုံးပါးကိုကိုယ်ွယ်စိကတ်တတ်တဲ့ပုံကိုမှန်ရင်ဘုန်းကြီးတို့ဘာလုပ်တယ်မလုပ်အောင်လဲဆိုလက်နဲ့အယောင်းဝယ်မလုပ်အောင်ဗုဒ္ဓဘာသာပြအဲ့ဒါဆိုရင်တော့လက်နဲ့ရောင်းဝယ်လုပ်ရင်တော့တမ္မာအစီဝမဟုတ်ဘူးလက်နဲ့ရောင်းဝယ်မလုပ်မှတမ္မာအစီဝအလုပ်လက်နဲ့ရောင်းဝယ်လုပ်ရင်မိစ္ဆာ ဇီဝလို့ခေါ်တယ်။နောက်ဒါနံပါတ်1နံပါတ်2ကလူတွေကိုအယောင်းဝယ်မလုပ်အောင်လူကုန်ကူးတာမလုပ်အောင်ဗုဒ္ဓဘာသာမှန်ရင်ယန္တာ၃ပါးကိုယ်ပဲစိကတဲ့ပုဂ္ဂိုလ်မှန်ရင်နံပါတ်3တန်ငါးတွေကိုရောင်းတာဝယ်တာနော်တကြောငါးတွေကမွေးမြူတယ်ဝက်မွေးမြူတယ်ဒိဋ္ဌန်တွေမွေးမြူတယ်ရောင်းတယ်ဝယ်တယ်ဒါမျိုးတွေမလုပ်ရဘူးတန်ငါးစသည် စားဖို့တောက်ဖို့မွေးတာမြူတာဒါမျိုးတွေမလုပ်ရဘူးဒါပြုတ်ကြောက်ပါနံပါတ်၄ဘူးရီစေဝတေတေရက်တွေရောင်းတာဝယ်တာ မလုပ်ရနံပါတ်၅အစိတ်တွေဒူရီသေစီတတ်တဲ့အစိတ်တတ္တဝါတွေကိုသေစီတတ်တဲ့အစိတ်မျိုးတွေလည်းမရောင်းရမဝယ်ရဘူးဒီစိတ်ကလည်းအနေအများကြီးရှိတယ်နော်ဒီစိတ်နဲ့ပတ်သက်ပြီးတော့ အရင်တော့လည်းတခါပြောဥပါတယ်ဒီကံနေနဲ့ဆိုင်တော့ဗျာဒီချို့ကံနေမှာဘုန်းကြီးတို့တားလို့စီလို့မရအောင်ဘုရားလက်ထက်တော့ကဘုရားသူ့ဆွေမျိုးသားချင်းတွေဝိရတုပါတတ်တဲ့ပထမတစ်ချိန်တစ်ချိန်တားလို့ရတယ်နောက်ဆုံးတစ်ချိန်ကျတားလို့မရသူတို့ကံနေအကျိုးပေးမဲ့ကြံတာဘာလို့တားလို့မရလဲဆိုတော့ဘုရားရဲ့ဆွေမျိုးသားချင်းကတစ်ချိန်မှာ မြေကမ်းပေးတစ်ခုမှဖြစ်ခဲ့ဘုန်းကြီးတို့ညာမှာအဲ့ဒါတွေရှိသေးတယ်ဘုန်းကြီးတို့နယ်ဘက်တုန်းကဒါတွေကြားခဲ့ရတယ် တွေ့တော့တိုက်ရိုက်တော့မျက်စိနဲ့တော့မမြင်ဘူးရှိဘက်ကရွာရဲ့ရှိဘက်ကမူးမြက်ရွာရဲ့နောက်ဘက်ကဖွချောင်းဆိုတာရှိအဲဖွချောင်းမှာလူတူတယောက်ကနေပြီးတော့ငါဖမ်းနေပြီဆိုသူကအကုန်လုံးကြောင်းကြတယ်တော့ငါဖမ်းကြမယ်ဒီထဲမှာကန့်တက်ပြီးတော့ချောင်းထဲမှာအစိတ်တွေပြချတာစားကြတယ်နဲ့ရောပြီးအဲ့မှာငါးတွေကစားတော့ငါးတွေတေကြရတာတွေမှာကောက်စားတယ်ငါးတွေမကောက်ပါဘူးကြံတဲ့တတ္တဝါတွေကအများကြီးတေတာ အဲ့ဒီငါးတွေကိုမိပြီးပြီးတမွန်းကြောင့်ဖြစ်နေဖားတွေမွေးတွေအများကြီးသေးတာဘုရားလုံးရဲ့မျိုးတွေကဘဝတစ်ခုမှလို့မြေကမ်းမေးမှာဖြစ်တယ်မြေကမ်းမေးမှာဖြစ်တဲ့ချိန်မှာဘာဖြစ်လိုက်လဲဆိုတော့အဲ့ဒီလိုပဲတယောက်ကနေပြီးတော့ဒီငါးတွေကိုစိတ်ခတ်မယ်သဘောတူလားလို့မေးတာသူကတစုတည်းဖြစ်ကြတမျိုးတည်းတရွာတည်းဖြစ်ကြသဘောတူတယ်ဒါအဲ့သဘောတူခတ်ထားတော့တူတယောက်တည်းပဲခတ်ထားပဲစိတ်ခတ်ထား ကျန်တဲ့ပုဂ္ဂိုလ်တွေကဒီငါးတွေအတူတူကောက်စားတာဟုတ်သဘောတူတယ်အဲ့ဒီအကုသိုလ်ကံကြီးကျူးလွန်နေတာပဲဒါကြောင့်မို့နောက်ဆုံးဒီဖရာပွင့်တော်ဝင်တဲ့ချိန်မှာလူဖြစ်ကြတယ်တရိယာတွေတော်တော်များများပါတယ်ဝိရတုပါတတ်တော်တေကြလာတယ်ထွက်ပြေးတဲ့လူလောက်ပဲကျန်တယ်အဲ့ဒီမှာဘာဖြစ်လို့ဖရာရှင်မျိုးသားချင်းတွေလည်းဖြစ်တယ်အရိယာသူတော်ကောင်းတွေလည်းဖြစ်တယ်ဘာဖြစ်လို့တတ်ခံလဲဆိုတဲ့မေကုံပေါ့ဗျာ ပါဠိစာမှာအမေးဖြေလေးနဲ့လောက်တာခုနလိုဖြေသွားတယ်အတိတ်ဘဝတစ်ခုလုံးကငါးငါးတွေကိုစိတ်ခတ်ပြီးဖမ်းဖို့ရအတွက်သဘောတူခဲ့ကြကိုယ်တိုင်လောက်တာမဟုတ်ဘူးเนาะသူများစိတ်ခတ်မယ်ဒီမြစ်ထဲကိုဒီချောင်းထဲကိုစိတ်ခတ်မယ်သဘောတူလားသဘောတူပါတယ်အကုန်လုံးသဘောတူပါတယ်အဲ့ဒီသဘောတူမှုနဲ့အသက်ခံเนาะအကြောင်းကိုအစိတ်တွေပါရောင်းဝယ်မှုပါလေကိုယ်ရမကဘူး အများအတွက်အများကြီးဒုက္ခဖြစ်စေဒါတွေရှောင်ခိုင်းတော့အဲ့ဒါမျိုးမှတ်ထားမယ်နော်ပြီးတော့ရှောင်ခြင်းစရာမလိုမရှိဘူးမိယိုဖလာကောင်းရောင်းကောင်းဝယ်ကုန်သွယ်လေရာ လုပ်ငန်းနဲ့အသက်မွေးကြောင်းပြုတဲ့လုပ်တွေဘဇုဘလူမှာမထိခိုက်တဲ့အလုပ်တွေနဲ့အသက်မွေးကြောင်းပြုတဲ့လုပ်တဲ့လုပ်တွေကိုတမ္မာအာဇီဝလို့ပြောနိုင်ပါတယ်နော် ဒါပေမဲ့လို့တဲ့ရှောင်ကျင်မှုသဘောမပါတဲ့အတွက်တမဝါစာစသည်ကိုဝိရတိမှာမှတ်ရအောင်ရိုးရိုးကုသိုလ်စေတနာမှတ်ဆိုပြီးတော့ဒီလိုစာပေများတော့ခွဲပြပါတယ်ဒီတော့ဝိရတိက၃မျိုးရှိတယ်တမဝါစာတမကမန္တတမဇီဝဝိရတိ၃မျိုးရှိတယ်တစ်မျိုးတစ်မျိုးကိုတစ်ခါထပ်ပြီးခွဲပါတယ်တမာဒါနဝိရတိတံပတ္တဝိရတိတမုတ်စေတာဝိရတိတို့၃မျိုးခွဲပါတယ် အဲ့ဒီထဲမှာတမာဒါနဝိတတိသူသီလဆောက်တည်တော့အပြင်ဒုစရိုက်တွေရှောင်ခြင်းနဲ့ဒီနေ့ဘုန်းကြီးတို့ကိုးပါးသီလ၅ပါးသီလဒီလို ဆောက်တည်ပြီးရှောင်ခြင်းနာမျိုးတမာဒါနဝိတတိလို့ခေါ်တယ်ဒါဆောက်တည်တာရှောင်ခြင်းနာပဲဆောက်တည်တာတမာဒါနဝိတတိဖြစ်တာဆောက်တည်မှုမပြုတ်ဘူးဆိုရင်တော့တမာဒါနဝိတတိမဖြစ်ဘူးနောက်တစ်ခုကတော့ ဓမ္မအနာပြီးတော့တံပတ္တဝိရတိပေါ့အဲ့ဒီမှာတော့ဘုန်းကြီးတို့တမရဏဝိရတိနဲ့ပတ်သက်ပြီးတော့ရှောင်ကျင်ပုံလေးတွေပြောရရင်ပေါ့ဗျာဒီမှာခြေနှကောင်ကိုလာခြေနှကောင်လာကြိုက်တယ်ကြိုက်တဲ့အခါကျတော့ပထမကြိုက်ပြီဆိုတတ်ချင်တော့ပါလူရဲ့သဘောကတော့မမပြီးမှဆိုခြေကပေါ်ကပေါ်ဝိုင်းနေဖြန့်ကလေးတခါလေးရိုက်တတ်ချလိုက်တာခြေနှကောင်ကိုလာကြိုက်ပြီဆိုပထမတတ်ဖို့ကလှုပ်လိုက်တယ်နောက်ပိုင်းမတတ်ဖဲနဲ့ဟော ငါမနေ့ကသီလဆောက်တည်ထားတယ်ငါခုနသီလဆောက်တည်ထားတယ်မတတ်ဖက်နဲ့သူ့ကိုမောင်းထုတ်လိုက်အဲ့ဒါကိုသီလဆောက်တည်တော့တရိယာပြီးရှောင်ကျင်လိုက်တဲ့တွင်ဒါကိုသမာဓနာဝိတ္တိခေါ်တယ်ဒါနဲ့ပတ်သက်တော့ဝိတုကြောင့်တွေပါထုတ်ပြတယ်မြတ်စာပေမှာတော့ဘယ်လိုထုတ်ပြလဲဆိုရှေးတုန်းကတကတယောက်ပေါ့သူကမထေတပါးထံကနေပြီးတော့သီလဆောက်တည်တယ် သီလဆောက်တည်ထားပြန်တော့ပဲသူ့နွားကပျောက်သွားတော့တောတဲ့တောင်နဲ့ရှောက်ရှားတယ်တောတောင်နဲ့ရှားရင်လည်းတောတဲ့တောင်နဲ့လည်းမတွေ့နောက်တောင်ပေါ်တစ်ခုတည်းအောင်တက်ပြီးရှားတယ်တောင်ပေါ်အတက်မှာအရောက်မှာပဲဘာပြက်လဲစပွဲကြီးမွေတကောင်ကသူ့ကိုလာပြီးတော့ခြေတော်ပတ်တယ်ပေါ့သူ့ပတ်တယ်သူကလည်းဓာပါတယ်ဓာပါရကသူ့ခြေတော်ပတ်တဲ့စပွဲကြီးမွေပထမခုတ်မလို့စဉ်းစားလိုက်သေးတယ် အာမနေ့ကငါဆရာတော်ကြီးတွေကသီလယူထားတာပဲသီလယူပြီးတော့သီလကိုဆင်ញံနှလုံးသွင်းလိုက်တာအဲ့ဒီသီလရဲ့တကူရဲ့အစွမ်းတတ္တိကြောင့်ဘုရားကသူ့အတူပဲပတ်ထားနေဖြေလျှော့ပြီးထွက်ပြေးသွားတယ်နော်ဒီဥထုကြောင့်မှာပါလဲဆိုဒီတကာကသီလဆောက်တည်ထားတဲ့အတွက်မသက်ဖဲရှောင်ကျင်လိုက်တဲ့အတွက်သမာရဏဝိရတိဒီနေ့ဒီဘုန်းကြီးတို့တွေဒါပါပဲသီလဆောက်တည်ထားတဲ့တရား ဟောငါဒီနေ့ဘုန်းကြီးတွေဆောက်သီလဆောက်တည်ထားတယ်ဆရာတော်တွေသီလဆောက်တည်ထားတယ်တက်ဆရာအကြောင်းကြုံတယ်ခိုးဆရာအကြောင်းကြုံတယ်လွယ်ရင်ဆရာအကြောင်းကြုံတယ်မလိမ့်မဲနဲ့မခိုးပဲနဲ့မတတ်ဖဲနဲ့ရှောင်ကျင်လိုက်တာမျိုးပဲအဲ့ဒါတော်တော်ကောင်းပါလေအဲ့လိုမျိုးလေးဒါကြောင့်ဘုန်းကြီးတို့သီလဆောက်တည်ရတယ်ခါကြလေလေမှုမမမနဲ့နေလိုက်တာသီလဆောက်တည်မတိုင်ခုနချင်းဆိုလဲတတ်ဖို့ကြုံလိုက်ချလိုက်တော့မှသီလမှာဆောက်တယ်အဲ့ဒါမျိုးများတယ် အော်သီလဆောက်တည်တာသီလတရိယာပြီးရှောင်လိုက်တာပဲဒါပြောင်းလို့ဘုန်းကြီးတို့ဆိုခဏခဏဘုန်းကြီးပြောတယ်လေဘုန်းကြီးဆိုရင်တမနာတင်ညာရှိရမယ်ယဟန်ယဟန်မှတ်တင်ညာရဟောငါယဟန်ဖြစ်နေတာငါပြောလို့မသိတော့ငါလုံးလို့မသိတော့ဘူးအဲ့မှာထိမ့်လိုက်တာဗျအဲ့ဒါကောင်းတယ်ခုယောဂီတွေဘုန်းကြီးတို့တွေအတဲဆုံးသီလကုသိုလ်ရတယ်ဗျပြည့်စုံတယ်အဲ့ဒါမှတ်တာ6ရက်6ရက်အတွင်းမှာတေချောင်ပေါက်သီလလုံးတယ် ကျန်တဲ့ရက်နဲ့မတူဘူးနော်ဘာဖြစ်လို့လဲသူသီလတွေမကောင်းဘုန်းကြီးကတရားပါအထုနေတာတရားထုတဲ့ကိုယ်စိတ်ကိုယ်ခန္ဓာကိုဘာဖြစ်နေလဲစောင့်ထိန်နေတယ်ကဒီသီလလွန်ကျူးတဲ့အဆင့်မရောက်ဘူးအဲ့ဒါလေးကိုယ့်ကိုဝမ်းမြောက်ဝမ်းသာဖြစ်ဖို့နော်ဒီလိုမှတ်ထားပါသီလဆောက်တည်ထားတဲ့အခါဖြစ်ဖြစ်နော်ရှောင်းဆောက်တည်ပြီးမှနောက်မှရှောင်းခြင်းစရာဝတ္ထု ရှောင်ကျင်စရာအကြောင်းတွေကြုံလာလို့ရှောင်ကျင်လိုက်တယ်ဒါတမာရဏဝိတ္တိနောက်တစ်ခုဘုနာကသူက၃မျိုးခွဲရဝိတ္တိကတမာဒါနဝိတ္တိပြီးတော့တမ္ပတ္တဝိတ္တိပြီးတော့သမုတ်စေတာတမ္ပတ္တဝိတ္တိသွားကြအောင်သူတို့သီလဆောက်တည်မထားဘူးဗျရုပ်တရက်တွေးကြုံလာတဲ့အခါမှာရှောင်ကျင်လိုက်တာဒါတမ္ပတ္တဝိတ္တိခေါ်တာဒါလည်းသူက စာပေကျမ်းဂန်များမှာကျတော့ဝုထုကြောင့်လေးနဲ့ထောက်ပြတီဟိုကျောမှာစက္ကတဆိုတဲ့တကာတယောက်ကငရေစဉ်ခါကကျမ်းမာကြီးမကောင်းဘူးသူငယ်တဲ့အချိန်ပေါ့သူ့အမေကကျမ်းမာကြီးလုံးဝမကောင်းဘူးအဲ့မှာဆေးဆရာကပြောလဲဆိုမင်းအမေကျမ်းမာကြီးကောင်းဖို့မို့ဆိုရင်ရှင်းတော့ကဓာတ်စာလေးနဲ့ကုတ်တော့ယုံသားလက်လက်ဆက်ဆက်နဲ့ရမှ ဒီဓာတ်စာနှစ်ခုမှပြောင်းမယ်အဲတော့မင်းသွားဓာတ်စာအတွက်ယုံသားလက်လက်ဆက်ဆက်ထွက်ရှားဆိုတော့တယ်ရှောက်ရှားတာပေါ့ရှောက်ရှားရင်ရှားရင်ကံလျော်ဆိုဘာသွားတွေ့လဲဆိုကောက်ပဲနူးနူးလေးတွေစားဖို့ယုံယုံသေးသေးလေးပေါ့သွားတွေ့ယုံငယ်လေးနေမှာပေါ့အဲတော့ယုံသေးသေးလေးဆိုဖမ်းမိတာပေါ့ကြောက်တာပေါ့ယုံလေးဖမ်းမိတော့အသက်ပေးကြောက်တယ် ရောက်တဲ့အခါကျတော့တဏှာပြီးသူကလွတ်ပြလိုက်တိလဆောက်တည်ထားတာမဟုတ်ယုံလေးပေါ်မှာတဏှာပြီးလွတ်ပြလိုက်လွတ်ပြပြီးအိမ်ပြန်ရောက်အိမ်ကိုအကြောင်းဆုံးပြောတော့အာကျန်တဲ့ဒီကောင်မောင်မတွေကပြောကြဆိုကြတော့ပေါ့အဲ့မှာသူကတစ္ဆာပြုတယ်သူဟာတဲ့တိနာလေတဲ့အချိန်ကနေစပြီးတော့တဲ့သူတို့ဘာအသက်ကိုသေစေလိုတဲ့စိတ်နဲ့စေတနာနဲ့မတတ်ခဲ့ဘူးပါဘူး ဒီမှန်သောတစ္ဆာစကားကြောင့်မိခင်ရဲ့ယောဂပျောက်ကင်းပါစေဒီလိုတစ္ဆာပြုလိုက်ဒီတော့ဒီတော့မိခင်ယောဂပျောက်သွားတယ်ပေါ့အဲတော့ဒီဝိတုကြောင့်မှကြတော့ဘုန်းကြီးတို့သီလဆောက်တည်ထားတာမဟုတ်ဘူးနော်ရုပ်တရက်တွေ့လာတဲ့အခါမှာတဏှာတဲ့စိတ်တခါလေမေတ္တာထားတဲ့စိတ်တခါကြကရုဏာထားတဲ့စိတ်တခါကြလေဒီစိတ်ကောင်းနှလုံးကောင်းဝင်လို့ပဲဖြစ်ဖြစ်ပေါ့ဒါကိုရှောင်ကျင်လိုက်တာပဲ ရှောင်ကျင်လိုက်တာမျိုးတမ္ပတ္တဝိရတိလို့ခေါ်ပါတယ်နောက်ဆုံးဝိရတိကတော့ဘုန်းကြီးတို့သပုတ်စေတာဝိရတိကိုအဲ့ဒါတော့မဲရဖို့ရမှကင်းတာနော်မဲရတဲ့ကကြဒီကိလေသာလုံးဝကင်းစင်သွားတယ်အဲ့ဒီအဲ့ဒီမှာပါတယ်ဘုန်းကြီးတို့မှတ်တာနော်အခုလိုဘုန်းကြီးတို့မမရခင်ဖို့မရခင်တိလာကြတော့စောက်တီထိုင်းလုံးနဲ့စောက်တီမထိုင်းတော့မလုံးတော့ဘူးမသေးကြဘူးပေါ့ဗျာ ခုနတကလို့တဏှာစိတ်ဝင်တာတို့ဒါမျိုးဝင်တော့ရှောင်ကျင်ဖြစ်တော့များပြန်မဆောက်တည်ထားရင်တော့မလုံတာများတယ်မဲ့ညာဖုန်ညာရသွားရင်တော့ तू ကတေချာပေါက်လုံတာဘယ်တော့မှမကြိုးပြတ်တော့တေချာပေါက်၅ပါးသီလမြဲတာကမဲ့ညာဖုန်ညာရမှမြဲတယ်သောတာပန်ဖြစ်မှမြဲတယ်အဲကြောင့်မို့သောတာပန်ဖြစ်သွားရင်၅ပါးသီလလုံတယ်အရိယာကန္တာသီလဆို၅ပါးသီလမြဲသွားတယ်ပြောတယ်နော်သူဘုန်းကြီးတို့သီလ မညာဖုန်ညာမရသေးရင်ဒီဘုန်းကြီးတွေလည်းသီလမြဲဖို့ခက်တယ်ယန္တနာတွေမညာဖုန်ညာရမှဒီသီလမြဲတယ်ဒီလိုမှတ်တာဒါကြောင့်မို့ဘုန်းကြီးတို့မညာဖုန်ညာရအောင်အထုတ်ခြင်းကြီးရကြတာအဲ့ဒါပဲဟောငါအဲ့မညာဖုန်ညာရဆိုသောတပတ္တိမညာရသွားရင်ကိုလုံးဝငါးပါးသီလမြဲသွားမြဲလို့လည်းသူကအပယ်မကြတော့ဘူးဗျာမမြဲရင်တော့ဘယ်ကကြနေမှာအဲ့ဒါမှတ်ထားဖို့ ဟိုငါးပါးသီလတို့ဘာလို့မြဲတယ်ဆိုတာတာမန်မြဲတာမို့တကယ်မြဲတာကိုယ်အသက်လက်နဲ့လဲပြီးတော့မြဲတာမင်းဒီချင်းလေးတတ်မတတ်မင်းတတ်မယ်ဆိုငါးပါးအဲ့ဒီချင်းကြီးအရိယာဖြစ်သွားတဲ့ပုဂ္ဂိုလ်ကကိုယ်အသက်သေးခြင်းသိပဲစီဒီတတ္တဝါမတတ်ရဲတော့ဒါမျိုးဖြစ်တာနော်ဒီသီလနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ စေဝဉာညာကောင်းတာလေတကူညာမူလပဏာတပါဠိတော်မှာဘုရားဟောတာအခင်ခေယတုတ်လို့ခေါ်တယ်။သာမဏေ3ရက်39မှာဘုရားဟောတာဒါကတော့သီလကိုစောင့်တည်ရတဲ့အကျိုးလေးပါပဲဟောတာ။ဘာဟောတာလဲဆိုရန်တို့တဲ့တရင်သုံးပုံဒီမိတ်ဆွေတငယ်ချင်းတွေကကိုယ့်ကိုလေးစားချစ်ခင်လို့ရင်ဘာလို့ရမလဲဆိုဒီသီလပြည့်စုံလို့နော် ုန်းကြီးတို့လောကမှာရှိတယ်ခင်ဟာဒီပုဂ္ဂိုလ်ကမမှန်တာပြောဘူးဒီပုဂ္ဂိုလ်ကမှန်တာပဲပြောတယ်ဒါမျိုးပေါ့သူ့ကိုယုံတာဒီပုဂ္ဂိုလ်ကမဟုတ်တာဘယ်တော့မှမလုပ်ဘူးသူကဟုတ်တာပဲလုပ်တယ်သီလတကယ်ပြည့်စုံသွားရင်လေဒီဘုန်းကြီးဒီလူအကုန်လုံးကယူသေးတယ်လေးစားတယ်အဲ့ဒီမှာအခင်ခေယတုကအဲ့ဒါကိုပြောတယ်နော်ဘုန်းကြီးတို့တွေသီလတကယ်လုံကြည်လူတွေကယူသေးတယ်ဘုန်းကြီးဘုန်းကြီးလိုက်ယူသေးတယ်လူလူလိုက်ယူသေးတယ်အဲ့ဒါတော့မှတ်တာနော် သူမျိုးသူတို့ယူသေးဖို့တော့ဘုန်းကြီးတို့ကဒါကြင့်တာတော့မဟုတ်ဘူးကိုကတော့လုံးနေယူသေးနေလုံးနေလို့ရှိရင်သာသမီတွေရှိနေကိုယူသေးတာပဲဘုန်းကြီးတို့ဒီမှာဘုန်းကြီးအောက်မှာဘုန်းကြီးနှစ်ပါးသုံးပါးလောက်ကိုကတော့တိလပြည့်စုံနေသူကယူသေးလေးစားပါတယ်ဘာမှပြောစရာမလိုအဲ့ဒါမျိုးမှဒါနံပါတ်1နော်အတူနေတဲ့ပုံကိုယ်တွေဘုန်းကြီးတို့ဒီစာတဲ့ဌာနပေစာတဲ့ပင်နဲ့ပြောသတင်းသုံးပါပေါ့အတူနေတဲ့ပုံကိုယ်တွေ မိသားစုလိုက်ရှိတယ်ဒကာကြီးတို့ဒုမကြီးတို့မိသားစုလိုက်ရှိတယ်ဘုန်းကြီးတွေကြရဟန်းတော်တွေတူနေတဲ့ပုံကိုတွေအတူနေတဲ့ပုံကိုဘုန်းကြီးတို့စာဆုံးပေးဆိုရင်တာပြမဆရာတရင်သုံးပုံလို့ခေါ်တယ်အတူနေတဲ့ပုံကိုတွေကလေးစားခြင်းကြီးညိုခြင်းဘာလို့မလဲသီလပြည့်စုံလို့ဒါလည်းကောင်းတယ်နော်လှုပ်ဖို့ကံမြတ်တွေကကြီးညိုနေလေးစားခြင်းသီလပြည့်စုံလို့နောက်တစ်ချက်ဘာပြောလဲဆိုနှစ်လာဘီအတန် ပစ္စည်းလာလာပါပေါ်များလို့ရင်ခုပစ္စည်းပစ္စယတွေပြည့်စုံခြင်းပါလားသီလပြည့်စုံလို့ဘုန်းကြီးတွေပစ္စည်းလေးပါဆွမ်းသင်္ကန်းကြောင်းစဉ်စေပစ္စည်းလေးပါနဲ့ပြည့်စုံခြင်းရင်ဘာလို့မလဲဒီသီလပြည့်စုံလို့ခါလေးတွေ့ရပါတယ်ကျိုးတက္ကမတွေလည်းရှောက်တာဘုန်းကြီးတို့လည်းပြောဦးပါဘုန်းကြီးတို့ ပစိုးရင်တိုက်တဲ့ဘုန်းကြီးဆရာသမားရှေ့တော့ဆရာတော်ဦးသေးတယ်နောက်ပြီးအောင်သာဆုံးပစိုးရင်တိုက်တဲ့ဆရာတော်ပါပဲကြာပါဟိုမဆလာခေတော့ငါရသူတို့ကတန်ခါမဆလာခေမောပေါင်းလေဒီဟုတ်တယ်မဆလာခေတော့ကလည်းတန်ခါဖွဲ့စည်းတယ်စအဲ့ဒီမှာဘုန်းကြီးတို့မကိုရဆရာတော်ဆရာတော်ကမာရာကိုတန်ခါနိုင်ကဥပထာရွေးကြတယ်ပစိုးရင်တိုက်တဲ့ဆရာတော်သူမလောက်ဘူးတခြားပုဂ္ဂိုလ်ပဲသူရွေးတင်ပေးတယ် ဘာဖြစ်လို့ရွေးတင်ပေးလဲဆိုအဲ့ဒီမကွေးဆရာတော်ဆရာတော်ကုမာရဘုန်းကြီးနဲ့တူလို့ဘုန်းကြီးချင်းချင်းကြီးညိုလေးစားမှုကိုပြောတာဘုန်းကြီးနဲ့တူလို့ကိုတပည့်တော်ရွေးသူ့ဥက္ကရာယာတို့ကိုမဲပေးလိုက်တာဆရာလို့ပြောနော်ဒါဒီလေးလျှောက်တတ်ပါတယ်တချို့တက္ကရာမတွေအကြောင်းတွေကိုပဲကတပည့်တော်ဒီကြောင်းကတဲ့တန်ခါနဲ့တူအောင်နေလို့ကိုကိုယ်ပဲတချို့တက္ကရာမတွေပြောတာကြားဘူးတယ်ဘုန်းကြီးနဲ့တူအောင်နေလို့ကိုတပည့်တော်ကကြီးညိုတာအဲ့ဒါ ဘုန်းကြီးတို့ဘက်ကသတိထားစရာပေါ့နော်ဘုန်းကြီးနဲ့တူအောင်နေဖို့သူကအဲ့လိုတရားဝင်ပြောပြီးတော့တချို့တရားလုံးမှလှူတာတန်းတာတွေတွေ့ရဒါကသူကဘုန်းကြီးဆိုဘယ်လိုနေရမယ်သိထားတယ်နော်ဒီတိခါဘုဒ္ဓီကိုကိုယ်တိုင်လေ့လာတော့နော်လေ့လည်ထားမှသိတယ်သိမှပဲကိုကအဲ့ဒီကြမှာလှူတာတန်းတာတော့ဒီရောမှတ်ထားမယ်ပစ္စည်းပစ္စယတွေပေါ်များလို့ရင်ပြည်စုံခြင်းဘာလို့မလဲသီလပြည်စုံလို့ လာပြီးအတ္တန်လို့ခေါ်တယ်နံပါတ်3မိမိရဲ့ဘုန်းကြီးတွေဆိုဒကာဓမ္မတွေပေါ့နော်ကိုယ်ကြည်ညိုတဲ့ဒကာဓမ္မတွေတတ်တော်တွေဘေးရတဲ့ကင်းကွာကြီးပွားချမ်းသာလို့ခြင်းရင်သီလဆောင်ထိန်ဘုန်းကြီးတို့အခုဆိုကိုယ်နိုင်ငံကိုယ်လူမျိုးတွေအများကြီးဒုက္ခဖြစ်နေအဲတော့ကိုကဘာလုပ်ရမလဲသီလပြည့်စုံနော်သီလပြည့်စုံပြီးတော့သစ္စာပြုမယ်အများပေးဝင်မယ်ဒါမျိုးတွေပေါ့ကိုယ်နဲ့ပတ်သက်တဲ့ပုံကိုယ်တွေ ဘေးရနေတဲ့ကင်းကွာကြီးပွားချမ်းသာစေလို့ရှိရင်ဘာလို့လဲကိုကသီလပြည့်စုံလို့အဲ့ဒါလေးမှတ်ထားနော်ဘုန်းကြီးတို့ဆိုတော့မတူကိုယ့်ရဲ့တရားဓမ္မတွေကိုကြီးညိုကိုယ်ကြီးညိုနေတဲ့တရားဓမ္မတွေကြီးပွားချမ်းသာစေခြင်းရင်ဘေးရနေတဲ့ကင်းကင်းကွာကြီးပွားချမ်းသာစေပါလို့သီလပြည့်စုံလို့ရဟန်းနေဆိုနောက်တစ်ခုနံပါတ်၄ကိုလွန်သွားတဲ့မိဘဆွေမျိုးသားချင်းတွေကောင်းရာတုဂရီဘုံတို့ရောက်ဖို့အကျိုးများဖို့ဆိုရင် သီလပြည့်စုံနော်ဒါကြောင့်တော့မှတ်တာနော်ဘုန်းကြီးတို့ဒီမိဘတွေဆရာသမားတွေကွယ်လွန်သွားတဲ့ပုံကိုရည်ရွယ်ပြီးကုသိုလ်ကောင်းသီလအရှင်ဆောက်တည်ကြတယ်သီလပြည့်စုံတော့လူရတန်းတာလည်းပေးဝင်လို့ရတယ်သီလပြည့်စုံပို့ပြီးတော့အကျိုးကျေးဇူးများအဲ့ဒါမှတ်တာနော်အခုရပတ်မျိုးတွေညီမကြီးတို့ဒီကကြီးတို့ကိုကိုတိုင်းတရားတွေအားထုတ်နေရင်မကောင်းတာမပြောဖြစ်ဘူးမကောင်းတာမလုပ်ဖြစ်ဘူးကိုယ့်ကိုပြန်ကြည့်လိုက်သူများမကြည့်နဲ့ တကယ်ကိုသီလပြည့်စုံတဲ့တရားအထုတ်နေတဲ့ချိန်ကြံတဲ့ချိန်လည်းမတူဘူး။နောက်သီလတက်တက်တင်စောင့်တည်ထားရင်လုံမခက်တယ်။တရားနဲ့နေလိုက်တဲ့ခါကျတော့အာရုံမှစိတ်ကကတ်ထားရင် မကောင်းတာတွေမတွေးတော့မကောင်းတာမတွေးမကောင်းတာမပြောပြမကောင်းတာတေချောင်ပေါက်လုံနေဗျ။အဲ့ဒါမှတ်တာနော်။ဒီတော့ခုလိုကာလမျိုးမှာ ကုသိုလ်ကောင်းမှုတွေပြုလုပ်ပြီးမျှပေးဝေမယ်။ညာပိုင်းတို့မနက်ပိုင်းတို့မျှပေးဝေမယ်။ ဒီရွှေမျိုးသားချင်းတွေအတွက်တိတ်အခွင့်အလားတစ်ခုပဲနော်ဘာဖြစ်လို့လဲသီလပြည့်စုံနေတော့ဒါကြောင့်ကွယ်လွန်သူမိဘဆွေမျိုးသားချင်းတွေကောင်းရာသူပတိသူရောက်ပြီးတော့အကျိုးများစေလို့ရင်သီလပြည့်စုံလုပ်ပါသီလပြည့်စုံပြီးမှအမျှပေးဝေလို့ပြောလို့ရတယ်သီလတတ်တတ်လည်းအမျှပေးဝေကောင်းတယ်နော်ဘုန်းကြီးတို့နိုင်ငံကလူမျိုးတွေကဘာလဲဆိုဒီနေ့တော့မကြောက်ပါ မနေ့ကတခါလာကပြီးနေ့လည်ကျမှတခါကလာသူတို့လည်းမိဘတွေရည်ရွယ်ပြီးကုသိုလ်ကောင်းမှုလုပ်တာအဲ့တော့သီလပြည့်စုံပြီးမှအမြပေးဝင်ကိုယ်အကျိုးများတယ်နံပါတ်4နံပါတ်4ပြီးသွားပြီနံပါတ်5ကျတော့သူတို့ကောင်းလုံးမှာပျော်ပိုက်ပြီးတော့လောကီအမှုကိစ္စများလွှမ်းမိုးအောင်နိုင်လိမ့်လို့နေဒါသီလပြည့်စုံလို့သူတို့ကောင်းလို့ဆိုတာလေပျော်ခဲတယ် သူတော်ကောင်းလုပ်ကိုတကယ်ကိုပျော်ပျော်ရွှင်ရွှင်နဲ့စိတ်အေးချမ်းနဲ့တကယ်စိတ်ပါလက်ပါလုပ်လို့ရင်သီလပြည့်စုံလို့လောကီလုပ်တွေကိုမလုပ်ဖဲနဲ့အဲ့ဒါတွေကိုလွန်မိုးတယ်ဆိုလောကီလုပ်တွေပြစ်ထားပြီးသူတို့ကောင်းလုပ်တွေကိုလုံနိုင်တဲ့ဒီရက်ပတ်မျိုးအဲ့ဒါမျိုးဖြစ်အောင်ပါသီလပြည့်စုံလို့ပြီးတော့ကနံပါတ်6တောတဲ့တောင်ထဲမှာနေတယ်သုံးဖို့မြို့တဲ့ရထဲမှာနေတယ် အနောက်ရှက်ဘေးရနေတဲ့မန္တရဟိုခံနေရှိပြီးတော့အောင်မြင်လို့လေပြီးတော့သိခံရတယ်နော်တချို့ဟာတွေမတုံ့ပြန်မဲ့နေအဆင်ပြေတယ်တုံ့ပြန်လိုက်ပို့ပြီးဘေးရနေရဖြစ်တတ်တယ်ကို့မှာဘာမှလည်းတုံ့ပြန်ကြမရှိဘူးတော့ပြီးတုံ့ပြန်လိုက်တဲ့ကကြကိုကခါဖို့ပဲများဒီတော့ဒီထဲမှာတော့ဘုန်းကြီးတို့တောတဲ့တောင်နဲ့နေတဲ့ရဟန်းတော်များကိုဆိုလိုတယ်တောတဲ့တောင်နဲ့သွားပြီးတင်ញိုင်းနဲ့သွားပြီးဆိုရင်သီလပြည့်စုံအောင် သီလမပြည့်စုံမဲ့မသွားရဲဘူးဒါကြောင့်ဒီဟာလေးကိုထောက်ဆပြီးတော့ဒီဒုတင်လောကမှာဒုတင်ဆောက်တည်တဲ့ဘုန်းကြီးတွေချင်းချင်းဒီလောကပြန်နေဥမာဒီမှာဆောင်းနေအများကြီးရှိတယ်ဆောင်းလောကတွေဝင်သွားဆောင်းဝင်သွားဆောင်းတော့အရင်သွားဆောင်းတဲ့ဘဇူတွေဘဇူတွေအဆက်ဆက်သိတယ်လို့ပဲတာမန်ဆောင်းတာဝန်ပဲကိုယ်လုပ်ငန်းဆိုင်ရောအင်ဂျင်နီယာအင်ဂျင်နီယာနော်ကိုယ်လုပ်ငန်းပိုင်းဆရာအစဉ်ဆက်သိလိုက်တယ်ကျင့်တဲ့ကျင့်စဉ်ပိုင်းမှာလည်းဒီတိုင်းပဲ ဒုတင်ကျင့်လိုက်မှဘုန်းကြီးဘာတစ်ခုသိလိုက်ရလဲဆိုတော့အဲ့ဒီဆရာသမားတွေအဆုံးမအစဉ်ဆက်ကဘာပြောသွားဒုတင်ကျင့်မှုကယဟန်ဘုံကယဟန်တံဘုံနားလေတယ်ဆိုတဲ့စကားလုံးပြောသွားအဲ့ဒါပါလေအခုပြောနေတူတူပဲဒီတိလပြည့်စုံမှပြောတာတင်းကြိုင်းသွားနေတယ်တော်တဲ့တောင်းတဲ့နေတိလပြည့်စုံမှသွားရတယ်တိလမပြည့်စုံရင်မသွားရဘူးဒါကြောင့်မို့တော်တဲ့တောင်းတဲ့နေတယ် သုတ်တန်နဲ့သွားကျင့်တယ်သီလပြောင်းအဲ့ကျမဟောငါဘဝငါတန်ဘဝတန်ဖိုးရှိကိုယ့်ကိုတန်ဖိုးရှိမှနားလည်လာတယ်ဒါကြောင့်မို့ရှေးရှေးဆရာတော်ကြီးတွေကဒီဒုတင်ဆောက်တည်သွားတဲ့ဆရာတော်ကြီးတွေအစင်ဆက်ဆုံးမဘုန်းကြီးတွေအဲ့ဒီရောက်မှကြားဘူးလားရဟန်းဘဝရဟန်းတန်ဖိုးနားလည်ဒုတင်ဆောက်တည်ဘူးကဒါလေးမိတ်ပါမှတ်တာနော်ဒါလေးလည်းကောင်းတယ်ဒါလေးလည်းဘုန်းကြီးတို့အချင်းတွေခွင့်ခံတဲ့တဲ့ခါကျသင်ပေးပါမယ် ဒီထဲမှာဟိုဒေါက်တာကျော်မြင့်ဆေးလို့ဘာလို့ဘုန်းကြီးနောက်လိုက်ပြီးပါတော်တော်ကောင်းပါလှုပ်ဖူးမှသိတယ်မလှုပ်ဖူးရင်သိမသိဒါကတောတဲ့တောင်ထဲမှာနေမယ်နေတဲ့ကမှာနောက်ရှက်အန်တဲ့ခင်းရင်ဘာလို့မလဲတိလာဖြစ်ဆောင်လို့ခုနကဆရာတော်ကြီးပြောတဲ့စကားနဲ့တူတူပဲနံပါတ်9လောကီဇာတမပတိရရှိအောင်မကနိုင်နေကျွမ်းကျင်လို့ရင်ချမ်းသာချမ်းချမ်းသာသာနိုင်နိုင်နေနေ နေလို့လေရူပဇာနေအရူပဇာနေရလို့လေပြောတာသီလပြည့်စုံလို့သီလပြည့်စုံဒီဇန်တွေကိုရအောင်အားထုတ်လို့ရတယ်လို့ဒါဆိုလို့ရမယ်နံပါတ်၈က၈၉၁၀၁၁အဲ့ဒါတွေကတော့ဘာလဲဆိုသောတပန်ဖြစ်ခြင်းသီလပြည့်စုံလို့သရဂံဖြစ်ခြင်းသီလပြည့်စုံလို့နာဂံဖြစ်ခြင်းသီလပြည့်စုံလို့အဘိညာဉ်ဆိုတာဇန်ရပြီမှအဘိညာဉ်ရရဇန်ဆိုတာကထိုင်းနေ တည်ငြိမ်မလုံးမရှားနဲ့တည်ငြိမ်တဲ့သဘောဇံအဲ့ဒါရေလျိုးမိုးပြန်တဲ့ကောင်းကင်မှာဖန်ဆင်းပြတာဇံပေါ့အဲ့ဒါဘိညာဉ်အဲ့ဒီလိုဘိညာဉ်တွေရချင်လည်းပဲသီလပြည့်စုံတယ်သီလမပြည့်စုံရင်တော့မရဘူးနော်အာတဝခရညာနော်အာတဝတွေကုန်ခန်းတဲ့ဉာဏ်ရချင်လည်းပဲဘာလို့မလဲခုနသီလပြည့်စုံအောင်လို့ဒီလိုမှတ်တာပေါ့နော် ချုပ်ပြောရရင်တော့ဗောဗျာအခုဟာတော့ဒီအကျိုးတွေရတယ်ပြောတာဒါတွေမျောပြီးမလုပ်အောင်နော်ရကျင်မှုနဲ့မလုံနဲ့လုံရင်ရမည်ဒါအတိမတ်တာရလုံမှုနဲ့မလုံနဲ့ရလုံမှုနဲ့လုံရင်မရဘူးနော်လုံနေတော့ဒီအကျိုးတွေမပြောဘဲနဲ့ရတယ်ဒါလေးမှတ်ထားနော်အဲဒီနေ့ဒီလောက်နဲ့သိမယ်ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်း လိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မေညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုံများဖြစ်ကြပါစေတဲ့ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဘုရားသာဓုသာဓုပါဘုရားဒီနေ့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုဆုတောင်းပြီးတော့အမြတ်ပေးဝေကြအောင်အားလုံးလိုက်ဆုံးနော်ဣဒံမေတိလံ ဣဒံမေတိလံမကဖလာမကဖလာညာနတံညာနတံပစ္စယောပစ္စယောဟောတုဟောတုဣဒံမေတိလံဣဒံမေတိလံနိဗ္ဗာနတနိဗ္ဗာနတပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညံ ဣဒံမေပုံညာသဗ္ဗတတ္တာနံသဗ္ဗတတ္တာနံပါစီမာပါစီမာသဗ္ဗိတတ္တာသဗ္ဗိတတ္တာဒုခိတာဒုခိတာဟွန်တုဟွန်တုညာတယောညာတယောညာတုလို့မယ်နော်ကုသိုလ်ကုသိုလ်အမြာအမြာအမြာ Juro punya aduh, Aduh, aduh, aduh, aduh. aduh, aduh, aduh, aduh, Juro punya barono. Adu. Adu. သာဓုသာဓုသာဓုကုသိုလ်ကုသိုလ်နယမြာမြာမြာမြာယူတော်ဘုရားဘာကုန်လုံးသောသာဓုသာဓုသာဓုသာဓု